ဝါရှင်တန်မြို့ VOA အမေရိကန်သံမှလှိုင်းတို့19မီတာ25မီတာနဲ့31မီတာများအပြင်လှိုင်းလာမီတာ190မှာနေပြီးဆက်လက်အသံလွှင့်နေပါတယ်ခင်ဗျာသောရရှင်များခင်ဗျာကျေးဇူးတော်ရှင်ဧကမဟာပဏိတမဟာစီဆရာတော်ဘုရားနဲ့တကွနောက်ပါတပိသံဃာတော်၅ပါးတို့ဟာမနေ့မနေ့ကအာယုံစွန်းဖုံးပေးပြီးတဲ့နောက်ဝါရှင်တန်မြို့ရင်းမှာရှိတဲ့အထင်ကရအဆောက်အဦကြီးတွေကိုမော်တော်ကားများနဲ့လှည့်လည်ကြည့်ရှုခဲ့ကြပါတယ်။ အခုလိုလှည့်လည်ကြည့်ရှုခဲ့ကြတဲ့အဆောက်အဦတွေထဲမှာသမရအိမ်မြူတော်လွှတ်တော်အဆောက်အဦလင်ကွန်းဗိမာန်သောမတ်ဂျေဗဆင်အဆောက်အဦတရားလွှတ်တော်ရုပ်လွတ်လပ်ရေးကြောက်တိုင်စသည်တို့ပါဝင်ခဲ့ပါတယ်မနေ့ပိုင်း9နာရီမှ10နာရီခွဲအတွင်းမှာတော့ဥဇနကနဲ့ဥဧကဓမ္မတို့ကတရားအထုနည်းတရားထိုင်နည်းဝိပဿနာပွားများနည်းတွေကိုဟောပြောပြသခဲ့ကြတဲ့အပြင် တရားစစ်ဆေးမှုများကိုပါပြုလုပ်ခဲ့ကြပါတယ်။နေစွန်းဖုံးပေးပြီးတဲ့နောက်တနအီအချိန်မှာတော့မဟာစီဆရာတော်ဘုရားနဲ့တကွတန်ခါတော်တွေဟာဝါရှင်တန်မြို့အနီးအနားတဝိုက်မှာတည်င်းသုံးရရှိကြတဲ့ထေရဝါဒဆရာတော်ကြီးများနဲ့အတူဗုဒ္ဓဝိဟာရကျောင်းတိုင်းမှာဗုဒ္ဓမြတ်စွာသာသနာတော်ကြီးစီပင်ပြန့်ပွားနိုင်စေခြင်းအကျိုးငါ၎င်းသာဏဝန်တန်ယဟန်တော်များ ကံကြီးကံငယ်အသွဲသွဲကိုချမ်းချမ်းသာသာဆောင်ရွက်နိုင်ကြစေရန်အကျိုးငှာ၎င်းတိမ်သမုတ်တော်မူခဲ့ကြပါလေတိမ်သမုတ်တော်မူပြီးတဲ့နောက်နေ့လယ်3နာရီခွဲအချိန်မှာယဟန်ကရှင်ပြုအခမ်းအနားပွဲတရက်ကိုစတင်ဆောင်ရွက်ခဲ့ပါတယ်အဲဒီယဟန်ကရှင်ပြုအခမ်းအနားပွဲမှာဒုံလဘယဟန်ခံလူတပါးကိုရင်၄ပါးပါဝင်ခဲ့ပြီးမဟာစီဆရာတော်ဖရာကြီးကတရားရည်အေးတိုက်တွေ့ခဲ့ပါတယ်။ ရဟန်းကရှင်ပြုခန္ဓာပွဲကိုဗမာနဲ့အမေရိကန်လူမျိုးများခန်းလုံးကြီးတက်ရောက်ခဲ့ကြပါတယ်။ညနေပိုင်း9နာရီခွဲမှနေပြီး9နာရီခွဲအတွင်းမှာတော့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကတတိပဋ္ဌာန်တရားတော်ဒုတိယပိုင်းကိုဟောကြားတော်မူပြီးတဲ့နောက်ဆရာတော်တွေကိုဆက်ကလှူဒန်းခဲ့ကြတဲ့တရားနာပရိသတ်တွေအတွက်ရေစက်ချအမျှပေးဝေခြင်းများကိုဆောင်ရွက်ခဲ့ကြောင်းသတင်းကောင်းပါပါတယ်ခင်ဗျာ။